ဒါတူပေါ်မှာတူမြင်စေဖို့တူပေါ်မှာတူအမြင်မထွက်ဖို့တူပေါ်မှာတူမထင်နဲ့မြင်မပြုတ်ဖို့အနေအားဖြင့်အဆုံးအမဩဝါဒပေးပြီးတော့ဩဝါဒတရားနေရာချင်းထည့်ပေးထားနောက်တစ်ခါမေတ္တာပွားတဲ့အခါမှာမေတ္တာတကယ်မေတ္တာချင်းမေတ္တာမှာပွားဖို့ဥပမာလေးကိုလည်းထည့်ပြီးတော့ဟောပြန်တယ်မတ္တယတနိယဗုဒ္ဓမာယုတာဧကဗုဒ္ဓမာနုရေခိ ဧဝမေသဗ္ဗဗုဒ္ဓေတုမာနတံဘာဝယေအပရိမာဏံမာတာမွေတိမိခင်ကျေးဇူးရှင်တိနိယံဗုဒ္ဓမိမိယင်နှင့်သာယင်ဖြစ်သောဧကဗုဒ္ဓံတဝရိသောတာကို မာယုတာမိမိအတက်ကဲ့သို့အနုရတိယတာအစဉ်ဆောင်လျှောက်တဲ့ကဲ့သို့ဧဝံပိဣမိမေချာလာဒုသာလျင်သဗ္ဗဗုဒ္ဓေတုအလုံးစုံသောတတ္တဝါတို့၌ အပရိမာဏံအတိုင်းအတာပမာဏမရှိတော့မာနတံမေတ္တာစိတ်ကိုဘာဝယေအကျဉ်းချင်းခါခါပွားများရပြီတော်တည်းတူရီဖွာတဲ့သားရဲ့အမေသလူပိုင်ထွေးကျွေမွေးမသွေး ထိုနိစိတ်ဓာများပြားဝေနေမေတ္တာထား၍ပွားများနိုင်ပါစေတူဒီဖွာတဲ့သားရဲ့အမေသဲလိုပိုင်ထွေးကြွေမွေးမသွေး ထိုနိစိတ်ထားများပြားဝေနေမေတ္တာထား၍ပွားများနိုင်ပါစေဟောတူရီမှာမွေးထားတဲ့သားရဲ့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ဟာမိမိရဲ့သားလေးကိုမိမိအသက်လောက်မဖြစ်ပေဘူးလားဗျာဘေးရန်အန္တရာယ်မကြရအောင်မိမိအသက်နဲ့ကာကွယ်ပြီးတော့မပြုစုပေဘူးလား အဲ့လိုကျွင်းမွေးပြုစုသလိုပဲတဲ့အာလုံးတ attva တွေရဲ့ပုံမှာမေတ္တာထားပြီးတော့မိမိရဲ့တကယ်ရင်းနဲ့တိကျတူရဲသောသားပုံမှာမေတ္တာထားသလိုအာလုံးဝိနည်းများပုံမှာလည်းပဲမေတ္တာထားပါတဲ့ဧဝံပိဣနိမေချာလာတုတာလျင်သဗ္ဗဗုတေသူလုံးစုံကုန်သောတ attva အပေါင်းတို့၌အပရိမာဏအတန်အတပမာဏမရှိတော့မာနအတံမေတ္တာစိတ်ကိုဘာဝယေ အချင်းချင်းခါလာပွားများရပြီးတော်တည်းနောက်တစ်ခါအတိုင်းမသိအာလုံတတ္တဝဝိနည်းရဲ့အပေါ်မှာကြေကြေပြန့်ပြန့်ညီမြတ်တာပွားပုံကိုလည်းပဲဟောကြားတော်မူပြန်ပါလေမေတ္တဇာတဗ္ဗလောကသမိမာနတဗ္ဗဝယေအပရိမာဏ ဗုဒ္ဓရောဇာတိရိယသအတ္တံပါဒံအဝိရာမတံပတံခုမေတ္တာသုတ်တံဒေသနာတော်ဆိုတာသံဃာတော်ရှင်များများရွတ်ပွားလို့လည်းပဲအမြဲတမ်းနာကြားနေရပြီမိမိတို့ကိုယ်တိုင်လည်းပဲအရာကျက်ပြီးတော့အမြဲတမ်းအလွတ်ရွတ်ပွားနေကြတယ်အဲ့လိုရွတ်ပွားနေတဲ့အခါမှာဘေခာတာဘယ်လိုမေတ္တာကိုထားတာပါလားဘေဟာဘေခာတာကဘယ်လိုရည်ရွယ်ပြီးတော့ဟောကြားတော်မူတာပါလားဆိုတာရှင်းရှင်းလင်းလင်းလေးသိအောင်မူခွဲခြားပြီးတော့ဟောပေးတာဒါအတိုင်းမသိကျေပြန့်စွာမေတ္တာပွားပုံပဲ မိတိဇာတမလောကသမိမာနတာဘဝယေအပရိမာဏံဘုဒ္ဓရောဇာတိရိယဇာအတ္တပါဒံအဝေရမတံပတံဘုဒ္ဓအထက်၌၎င်းအဒောဇာအောက်၌၎င်းတိရိယဇာဖိလာထုတ်ခြင်းအတွင်မရှိသော အရ၌၎င်းသမလောကသမိအလုံးစုံသော လောက၌သမလောကသမိအလုံးစုံသောလောက၌အတ္တပါဒံအတ္တပါဒကျင်းမြောင်းခြင်းမရှိသော အဝေရန်အတွင်းရလည်းမရှိသောအတ္တပါဒံအပြင်းရလည်းမရှိသောအပရိမာဏံအတိုင်းအရှိမရှိသောမေတ္တံမေတ္တာနှင့်ရှင်သောမာနတံစိတ်ကိုဘာဝေကောင်းစွာမသွေးပွားစေရတည်းမေတ္တာပွား၏ခါကလမှာဥဒ္ဒံ အထက်အရာကိုပဲဖြစ်စေအတော်အောက်ရာကိုပဲဖြစ်စေတိရိယပိလာထုတ်ခြင်းအတွင်းမရှိတဲ့အရတ္တိတမှာပဲဖြစ်စေသဗ္ဗလောကသမင်လုံးစုံသော လောက၌အတ္တပါဒံကျင်းမြောင်ခြင်းမရှိတော့အကန့်အသတ်မရှိဘူးအဝိရာတွင်ရလည်းမရှိတော့အတ္တပါဒံပြင်းရလည်းမရှိတော့အပရိမာဏအတိုင်းရရှိမရှိတော့မေတ္တာမေတ္တာနှင့်ရှင်သောမာနတစိတ်ကိုဘာဝေပွားစေရ၏ မေတ္တာပွားတဲ့အခါမှာမိမိတို့အထက်အရကိုပွားပြီဆိုရင်အထက်အရကိုအတိုင်းအစီမရှိဖြန့်ကျဲပြီးတော့ပွားလိုက်အောက်အရကိုပွားမယ်ဆိုရင်လည်းအောက်အရကိုအဖြစ်အတိုင်းအတာမရှိအတိုင်းအစီမရှိတခါနဲ့အကန့်အသတ်မရှိဖြန့်ကျက်ပြီးတော့ပွားအရှိရမှာဆိုရင်အရှိရမှာတောင်းရမှာဆိုရင်တောင်းရမှာအနောက်ရမှာဆိုရင်အနောက်ရမြောက်ရမှာဆိုမြောက်ရဘာမှအတိုင်းအစီမရှိအကန့်အသတ်မရှိဘဲနဲ့ပြီးတာထုတ်ချင်းအားလုံးတတ္တဝါတွေ ဝိနည်းလောကမှာရှိကြတဲ့အလုံးတ attva တွေအလုံးကျမ်းမာကြပါစေချမ်းသာကြပါစေလို့အတိုင်းအစီအတိုင်းအစီအကန့်အသတ်မထားဘဲနဲ့မေတ္တာပွားပါတဲ့ကြည်ကြည်ပြန့်ပြန့်မေတ္တာပွားပါဖီလာထက်အောင်မှွေနောက်ရှားပွေလောကအလုံးသိမ့်ကျုံမသွေတွင်ပြင်းရန်ဘေးကင်းဝေးအောင်လေ မေတ္တာပန်းသွန်မြတ်နိုင်ပါစေဖီလာထက်အောင်မှွေနောက်ရှားပွေလောကအလုံးသိမ့်ကြုံမသွေတွင်ပြင်ရန်ဘေးကင်းဝေးအောင်နေ မေတ္တာပန်းသွန်ပြန်းနိုင်ပါစေမေတ္တသဗ္ဗလောကသမိမာနတဘဝေအပရိမာဏဘုဒ္ဓရောဇာတိရိယဇာအတံပဒံအဝိရမတံပဒံဘုရားထင်နိုင်လေကောင်အဒေါဇအောင်နိုင်လေကောင်တိရိယဇပိတာထုတ်ခြင်းမကျွင်းအကျွင်းမရှိတော်ရနိုင်၎င်းတမ္မလောကသမိန်အလုံးစုံသောလောက၌ အတ္တပါဒအကျဉ်းမြောင်းခြင်းမရှိသောအဝေရံအတွင်းရန်လည်းမရှိသောအတ္တပါဒအကျဉ်းရန်လည်းမရှိသောအပရိမာဏအတိုင်းအရှင်းမရှိသောမေတ္တာမေတ္တာနှင့်ရှင်သောမာနတံစိတ်ကိုဘာဝေကောင်းစွာမသွေးပွားစီရတည်း နောက်တစ်ခါနံပါတ်9အနေအားဖြင့်ပွားရမယ်အနေအထိုင်အချိန်ခါကာလကိုခွဲခြားပြီးတော့ဟောပြန်တယ်မေတ္တာပွားတဲ့အခါမှာဘုန်းကြီးတို့ဒီမှာတရားအားထုတ်တဲ့အခါမှာတော့ဖြင့်ဝိပဿနာတရားအားထုတ်တဲ့အခါမှာထိုင်အားထုတ်ခြင်းကိုပဓာနာထားပြီးဟောတယ်။ဘယ်ဣရိယာပုဒ်ကိုပဓာနာထားတယ်။ထိုင်အားထုတ်ခြင်းကိုပဓာနာထားပြီးတော့ဟောတယ်ဝိပဿနာကြတော့ထိုင်အထိုင်ကိုပဲပဓာနာထားဟောတယ်။ သို့တော့ဈဉ္ဉံလျှောက်ပြီးတော့မရှုမှတ်ရဘူးလားဈဉ္ဉံအမှတ်ကိုလည်းပဲတိုင်လို့ပင်မလာပြီဆိုရင်ဈဉ္ဉံလျှောက်ရှုမှတ်လို့ရတယ်ရက်ပြီးတော့ရှုမှတ်လို့ရတယ်လျှောင်းပြီးတော့ရှုမှတ်လို့ရတယ်ဣရိယာပု၄ပါးသလိုရှုမှတ်လို့ရတယ်သို့တော်လည်းပဲအဲ့ဒီဝိပဿနာကမ္မဋ္ဌာန်းတရားအားထုတ်တဲ့နေရာမှာတော့ပြင်အထိုင်ကိုသာဗရဏာထားပြီးအားထုတ်ရမယ်။ဘာကိုဗရဏာထားရမလဲ။ဟောဒီမေတ္တာပွားတဲ့အခါမေတ္တာကမ္မဋ္ဌာန်းပွားများတဲ့အခါကျတော့ထိုင်တာရင်မဟုတ်ဘူး ဣရိယာပု၄ပါးသလုံးဘယ်ဣရိယာပုနဲ့ဖြစ်ဖြစ်ပွားပါတဲ့ဒိဋ္ဌံစရဏိသိဏောဝတာယနောယာဝတတဝိတမိန်တော်ဧတံတတိအရိတေယဗျမ္မာမိတံဝိဟာရမိတမဟုဒိဋ္ဌံဝါယံလျက်တော်၎င်းစရံဝါသွားလျက်တော်၎င်းနိသိဏောဝါထိုင်လျက်တော်၎င်းတယံတော်ဝါဣလျက်တော်၎င်း ယဝါဒာခြင်းများသောဝိဒာမေတော်အိချင်းငန်းရင်ခြင်းကင်းသည့်အတ္တဖြစ်ရ၏တဝါဒာထိုများလောက်သောကာလပါလုံးတဝါဒာထိုများလောက်သောကာလပါလုံးဣဒံတတိန်ထိုတတိတရားကိုအတိတ်တရားခိုင်းနေစွာဆောက်တည်ထားရ၏ရလည်းရဲ့ဖြစ်စေသွားလည်းရဲ့ဖြစ်စေထိုင်လည်းရဲ့ဖြစ်စေအချင်းငန်းရင်ခြင်းကင်းပြီးတော့အဲ့ဒီဣရိယာပုတိုင်းဣရိယာပုတိုင်းမှာ ဣတံတတိထိုတတိတရားကိုအတိတ်ထေယခိုင်မြဲစွာဆောက်တည်ထားရ၏ထိုင်ဣရိယာပုမှလည်းပဲပွားလို့ရတဲ့မေတ္တာတွေပွားရတဲ့ဣရိယာပုအနေအချင်းလည်းပဲမေတ္တာတွေပွားပွားတဲ့ဣရိယာပုအနေအချင်းလည်းပဲမေတ္တာတွေပွားပါလျှောင်းတဲ့ဣရိယာပုအနေအချင်းလည်းပဲမေတ္တာတွေပွားပါတရားတော်ဝါဣလိသောမိတရားတော်ဝါဣလိသော၎င်းယဝတာခြင်းမြတ်လောက်ဝိတာမေတော်အိတ်ခြင်းငံကြီးခြင်းဖြစ်ပြီးအတ္တဖြစ်ရ၏ တဝါဒထိုမြလောက်သောကာလပတ်လုံးဧတံထိုတတိတယဧတံတတိထိုတတိတယကိုအဋိဋ္ဌိယခိုင်နေစွာသောက်တည်ထားရ၏ဤရာဤသာသနာတော်၌ဧတံမေတ္တတတိကိုမရှိ၍ဤသို့မှတ်သိနေထိုင်ခြင်းကိုဗျာမမြတ်သောဝိဟာရနေခြင်းဟု၍အာဟုဘုရားရှင်လို ဟောကြားတော်မူခဲ့ပါ၏တည်း အဲဒီလိုဘုန်းကြီးတို့ရက်ချင်းရက်လျက်ဖြစ်စီသွားလျက်ဖြစ်စီထိုင်လျက်ဖြစ်စီလျောင်းလျက်ဖြစ်စီအဲဒီလိုမေတ္တာတရားတွေကိုတတိကံပြီးတော့ပွားများနေတယ်မေတ္တာပွားတယ်ဆိုတာမြင်တဲ့အာယုံကိုမေတ္တာပွားလို့လည်းရတယ်အတန်ကြားတယ်ကြားတယ်အတန်ရှင်အတန်အာယုံကိုလည်းပဲမေတ္တာပွားလို့မရပြီဘူးလားကြားလာတယ်ဆိုရင်အဲ့ဒီအတန်ရှင်ကိုမေတ္တာဖန်ပြီးတော့ပွားလို့ရတယ် မိမိအာယုံထဲမှာမြင်လာပြီဆိုရင်အဲ့ဒီမြင်ရတဲ့အရှင်အာယုံကိုလည်းပဲမေတ္တာပွားလို့ရတယ်။မိမိမျက်စိနဲ့မြင်နေရတယ်ဆိုရင်မြင်ရတဲ့အရှင်အာယုံကိုမေတ္တာပွားလို့ရတယ်။အဲ့လိုကြားသည်များမြင်သည်များမိမိစိတ်ကူးထဲမှာပေါ်လာတဲ့အာယုံအဲ့ဒီပေါ်လာတဲ့ပုဂ္ဂိုလ်ကိုလည်းပဲဖမ်းပြီးတော့မေတ္တာတွေပွားလို့ရတယ်။ဒါကြောင့်မို့ဓာရင်ဖြစ်စီ၊ရန်ရင်ဖြစ်စီ၊တွားရင်ဖြစ်စီ၊လျောင်းရင်ဖြစ်စီအဲ့လိုမေတ္တာပွားနေမယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဗြဟ္မဝိဟာရမြတ်သောနေထိုင်ခြင်းတဲ့ဘယ်လိုနေထိုင်ခြင်းလဲ။ ဒီတော့ဘုန်းကြီးတို့ယောဂီများအခု ထိုင်နေခြင်းဟာမြတ်သောနေထိုင်ခြင်းနဲ့မကန့်ညီပေဘူးလားအခုမေတ္တာတရားတွေနာကြားပြီးတော့မေတ္တာတရားတွေဘာလုပ်နေကြရင်ပွားများနေကြတယ်မေတ္တာပွားနေတဲ့အတွက်ကြောင့်မို့ထိုင်နေရင်လည်းပဲကောင်းသောထိုင်ခြင်းနဲ့မြတ်သောနေထိုင်ခြင်းသွားနေရင်လည်းမြတ်သောသွားခြင်းပဲရက်နေရင်လည်းမြတ်သောရက်ခြင်းလျှောင်းရင်လည်းပဲမြတ်သောလျှောင်းခြင်းပဲဒါကြောင့်လျှောင်းတဲ့ရသောဣရိယာပု၄ပါးပဲဣရိယာပုနဲ့ပဲဖြစ်ဖြစ်မေတ္တာတရားတွေပွားများလို့မရပေဘူးလားဗျာ။ ဆိုလိုက်တွားရာထိုင်လျောင်းအပေါင်းလေးတွေငိုင်းကြီးအိတ်ချင်းကင်းရှင်းအောင်လေးကိုမတတိပွားတိကနေအကျဉ်းများဟောအမိန်ခွန်ချွေ သွားရာထိုင်လျောင်းအပေါင်းလေးတွင်နိုင်ကြီးအေချင်းကင်းရှင်းအောင်လေးကိုမတတိပွားတိကနေအကျဉ်းမြဟောအမိန်ခွန်ချွေသိဋ္ဌဝါရလျက်တော်၎င်းသရဝါသွားလျက်တော်၎င်း နိသိဏောဝါထိုင်ရသော၎င်းတရားတော်ဝါလျောင်းရသော၎င်းယာဝတာကျင်းရသောဝိဒါမိတော်အိချင်းကိုင်းနေခြင်းကဲ့သို့အတ္တဖြစ်ရ၏ဒါဝတာထုံမြလောက်သောကာလပတ်လုံးဧတံတို့တတိတယဧတံတတိတို့တတိတရားကိုဒိဋ္ဌိယခိုင်မြဲစွာသောက်တည်ထားရ၏ဣရာဤသာသနာတော်၌ဧတံမေတ္တာတတိကိုမှရှိ၍ဤသို့မှတ်သည့်နေထိုင်ခြင်းကို ဗျာမမြတ်တော်ဝိဟာရနေခြင်းဟူ၍အာဟုဘုရားရှင်တို့ဟောကြားတော်မူခဲ့ပါ၏တည်းောဒီမေတ္တာသုတ်တာမှာဂါထာအနေအားဖြင့်ဆက်လက်ဂါထာရှိတယ်ဘယ်နှဂါထာရှိလဲအဲ့ဒီဆက်လက်ဂါထာမှာနံပါတ် တင့်တဲ့နှစ်ဆိုတဲ့အဲ့ဒီဂါထာနှစ်ဂါထာကဘုန်းကြီးတို့ရှင်းဆရာတော်ကြီးများရေးထားတဲ့အချီးအမွမ်းဂါထာဖြစ်တယ်။ဘုရားဟောတဲ့ဂါထာက10ဂါထာဘယ်နှဂါထာလဲ။အခုဘုန်းကြီးတို့ယောဂီများ9ဂါထာပြီးပြီဘယ်နှဂါထာပြီးသွားပြီလဲ။9ဂါထာပြီးသွားပြီအခုနောက်ဆုံးဂါထာကြတော့ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီမေတ္တာတရားတွေပွားများပြီးတော့မေတ္တာဇံရအဲ့ဒီမေတ္တာဇာမတဆင့်ဝိပဿနာတရားပွားများသွားလို့ရှိရင် အဲ့ဒီပွားများသွားတဲ့ပုဂ္ဂိုလ်ဟာသောတာပတိမဲ့သောတာပတိဘုဒ္ဓဂရာဂမိမဲ့သဂရာဂမိဘုအနာဂမိမဲ့အနာဂမိကိုရောက်ပြီးတော့အနာဂတိသွားနိုင်တယ်တဲ့အဲ့ဒီအနာဂမတဆင်းတဲ့သုဒ္ဓဝါဒဗြဟ္မဘုံမှာရောက်ပြီးတော့အဲ့ဒီမှာဗြဟ္မကြီးဖြစ်ပြီးတော့အဲ့ဒီကနေတဆင်းကိလေသာအလောကုံကယဟန္တာဖြစ်သွားနိုင်တယ်နောက်ထပ်ဘဝတွေပြန်မလာတော့ဘူးတဲ့တကယ်လို့တဲ့ဆက်လက်ပြီးတော့အားထုတ်တဲ့ပုဂ္ဂိုလ်ပါရမီတို့ရှိတဲ့ပုဂ္ဂိုလ်ဆိုရင်တဲ့မေတ္တာဇံဝင်စား မေတ္တာပွားလို့မေတ္တာဇာယအဲ့ဒီမေတ္တာဇာမတဆင့်ဝိပဿနာဆက်လက်ပြီးတော့ပွားများအားထုတ်သွားလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာသောတာပတ္တိမေညာငါသောတာပတ္တိမေဂာနိသောတာပတ္တိဘုသဂရဂံမိမေသရဂံမိဘုအနာဂံမိမေအနာဂံမိဘုအရဟတမေအရဟတဘုကိုရပြီးတော့နောက်ထပ်ဘဝအသစ်ကိုပြန်ပြီးတော့မလာတော့ဘူးတဲ့ဘဝသတ်သိမ့်ပြီးတော့အကုန်လုံးခြုံငင်းပြီးတော့သွားနိုင်တယ်တဲ့ဒီမေတ္တာကမ္မထံပွားများရင်းကနေဝိပဿနာကုပြီးတော့အားထုတ်သွားရင် ယဟန္တာထိအောင်မဖြစ်နိုင်ပြီဘူးလားဗျာဒါကြောင့်ဒိဋ္ဌိဇာနုပါကမသီလဝါဒတနိနာတမ္ပန္နောကာမေတုဝိနိယကိဒါနာဟိဇာတုံကဗ္ဗတေယပုဏ္ဏဒိတိသောထိုမေတ္တာဇံကိုရပြီးသောပုဂ္ဂိုလ်သည်ဒိဋ္ဌိဇာအတ္တဒိဋ္ဌိတို့၏နုပါကမမဆွဲယူမကရောက်မူ၍သီလဝါသီလရှိသည်ဖြစ်၍သဒ္ဒနိနာသောတပတိမေညာအမြင်နှင့်တမ္မာတော်ပြည့်စုံသည်ဖြစ်၍ ကာမေတုဝတုအာယုကာမဂုံတို့၌ဂေရံတမေချင်းတနာကိုဝိနေယတဇမကျွင်းအရှင်ပယ်ရှားပြည့်သည်ဖြစ်၍ဝတုအာယုကာမဂုံတွေဆိုတဲ့တမေချင်းဆိုတဲ့တဏှာအဲ့ဒီတဏှာကိုတဇမကျွင်းမဲနဲ့အပြအရှင်ပယ်ရှားပြည့်သည်ဖြစ်၍အနာဂါမိမဲနဲ့ဖြစ်စေအရဟတမဲဖြစ်စေအားလုံးပယ်ရှားလိုက်ပြီဆိုရင်နောက်ထပ်ကိလေသာတွေအကျွင်းကြံရှိသေးရလားဗျာ။ ကိလေသာအကျွင်းအကြံမရှိတော့လို့ယဟနာဖြစ်ပြီးဆိုရင်နောက်တာဘဝအသစ်ခန္ဓာအသစ်တွေရနိုင်ပါဦးမလားဒါကြောင့်ကာမေတုဝတ္ထုအာယုကာမဂုဏ်တို့၌ခေရန်တက်မဲ့ခြင်းတဏှာကိုဝိနည်းရာတဇာမကျွင်းအရှင်းပဲရှာဖြစ်သည်ဖြစ်၍ဇာတုစင်စေကာမပင်လျင်ပုဏ္ဏနောက်ထတပံကဘာတိယပဋိသန္ဓေတိနေခြင်းတို့နာအေတိမရောက်ရပါတော့ဘီနေမရောက်ရပါတော့ဘီ ဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုတော်မြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တတိဒိဋ္ဌိတရားဤမလိုက်ပါချေဉာဏ်မြင့်သီလပြေဝဆုံးပေ မဖို့စင်တဲ့ပေဖြက်ကြီးလေဂာတိလံပြန်များမလာတော့ပြီဒိဋ္ဌိစရိုက်မလိုက်ပါချေဉာဏ်ရင်သီလပြေဝဆုံးမေမဖို့စင်တဲ့ပေဖြက်ကြီးလေ ဇာတိလံပြန်မြန်မလာတော့ပြီသောတုမေတ္တာဇံကိုရပြီသောပုဂ္ဂိုလ်သည်ဒေဒိဇာအတ္တဒေတိတို့လေလူပကမ္မမဆွဲယူမကရောက်မူ၏သီလဝါသီလရှိသည်ဖြစ်၍သီလဝါလောကုတ္တရာသီလရှိသည်ဖြစ်၍ဓတနေနာသောတာပတိမဉ္ဇဉ်အမြင်နှင့်တမ္မာနောပြည့်စုံသည်ဖြစ်၍ ကာမေတောဝတ္ထုအာယုံကာမဂုဏ်တို့၌ခေတံတမေခြင်းတနာကိုဝိနည်းယတဇမကျွင်းအရှင်းပယ်ရှားပြီးဖြစ်၍ဓာတုစင်စေကံအမှပင်ပုဏ္ဏနောက်ထတဖံကာဘာတိယပရိသန္တိတိနေခြင်းတို့နာဣတိမရောက်ရပါပေတော်တည်း ဒါမေတ္တာတုတ်ဒေခဆေကာထာအားလုံးပြီးသွားပြီဆန္ဒကာထာအပေါ်ကနှစ်ကာထာရင်ဘုရားဟောတဲ့ဆေကာထာရင်ဘယ်နှကာထာပါလိမ့်မယ်ဆန္ဒကာထာဒါမေတ္တာတုတ်ရဲ့အ ਨੇ အတိတ်ပဲအားလို့ဘုန်းကြီးပြန်ဆိုပြီးတော့ဟောကြားပေးတာအဲ့တော့ဒီမေတ္တာတုတ်ထဲမှာဘုန်းကြီးတို့မေတ္တာပွားပုံအနေအားဖြင့်ပွားနည်း၁၁နည်းပါတယ်ဘယ်နှနည်းပါလဲအဲ့ဒီ၁၁နည်းကိုသိုးသောကလည်းပွားခဲ့ပြီးဒါပေမဲ့လို့ဘုန်းကြီးတို့ကျေးဇူးတော်ရှင်တိပိဋကဆရာတော်ဘုရားကြီးရဲ့ မေတ္တာပွားနည်းလေးနဲ့တိကမေတ္တာဒုက္ခမေတ္တာအဲအဲ့ဒီဒုက္ခမေတ္တာတိကမေတ္တာလေးတွေခွဲခြားပြီးတော့ဒီမှာမေတ္တာလေးပွားပြီးတော့မှအဆုံးသတ်ကြရအောင်နော်။ကဲပွားကြည့်အောင်။လုံးစုံများစွာတတဝါချမ်းသာကိုယ်စိတ်မြဲပါစေ။ဥပယံဘေကင်းစင်ဝေး ငြိမ်းအေးကြပါစေကြောက်တမကြောက်တနှယမြာစွာတတဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပေကင်းစင်ဝေး ငြိမ်းအေးကြပါစေမြင်အမမြင်အနှယမြာစွာတတဝါချမ်းသာကိုစိတ်မြဲပါစေဥပယံပေကင်းစင်ဝေး ငြိမ်းအေးကြပါစေဝေနေနီးနေနှစ်ထွေများစွာသတ္တဝါသန္တာကိုသိမြဲပါစေဥပယံဘေကင်းစင်ဝေး ငြိမ်းအေးကြပါစေဘဝဇာဆုံးမဆုံးများစွာတတဝါချမ်းသာကိုသိရပါစေဥပယံပေကင်းစင်ဝေးငြိမ်းအေးကြပါစေ ဒါဒုက္ခမေတ္တာပွားပြီးတာနောက်တစ်ခါတိကမေတ္တာရှိတုအလတ်သုံးရခန္ဓာသတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပေကျင်းစင်ဝေငြိမ်းအေးကြပါစေ ကြီးငယ်အလတ်သုံးရခန္ဓာတတဝါချမ်းသာကိုယ်စိတ်ငြဲပါစေဥပယံပိကင်းစင်ဝေးငြိမ်းအေးကြပါစေသူကြုံအလတ် သုံးရခန္ဓာသတ္တဝါချမ်းသာကိုယ်စိတ်မြဲပါစေဥပယံပေကင်းစင်ဝေးငြိမ်းအေးကြပါစေလူအချင်းချင်းလက်ပါချင်း ကင်းရှင်းကြပါစေအထင်သေးခြင်းအချင်းချင်းကင်းရှင်းကြပါစေဆင်းရဲလိုခြင်းအချင်းချင်းကင်းရှင်းကြပါစေဥပယံပေ ကင်းစင်ဝေးငြိမ်းအေးကြပါစေေအာလုံးမေတ္တာသုတ်တံပရိတရားတော်လေးပဲဆိုပြီးမေတ္တာလေးပွားပြီးပြီးဒီကတာလေးဆိုပြီးရင်တရားသိညာစုနော်ဒိဋ္ဌာစရဏိသိဏောဝါတာယနောယဝတတဝိတမိန်တော်ဧတံတတရားရိတိယပြမမေတံဝိဟာရမိဓမ္မဟု ဒိဋ္ဌံဝါယံလျက်သော၎င်းကံဝါသွားလျက်သော၎င်းနိသိဏောဝါထိုင်လျက်သော၎င်းဒယနောဝါအိလျက်သော၎င်းယာဝတာကျင်မြတ်လောင်းဝိတာမိတောအိချင်းငိုင်ကြီးချင်းကင်းသည့်အတ္တဖြစ်ရ၏တဝါတာထုံမြလောက်သောကာလပတ်လုံးဣဒံတတိန်ထိုတတိတရားကိုအဋိဋ္ဌိယခိုင်မြဲစွာဆောက်တည်ထားရ၏ဤရာဤသာသနာတော်၌ ဧတံမေတ္တာတတိကိုမာရှိ၍ဤသို့မှတ်သိနေထိုင်ခြင်းကိုဗျာမမြတ်သောဝိဟာရနေထိုင်ခြင်းဟု၍အာဟုဘုရားရှင်တို့ဟောကြားတော်မူခဲ့ပါ၏တည်း အမြအမြရော လက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့မျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။